အခန်းကြီး16အငယ်1မှ30ယောဘပြန်၍မွဲဆိုသည်ကားထိုတို့သောစကားများတို့ကိုငါကြားဘူးပြီတင်တို့ရှိသည်မြသည်နှစ်သိမ့်စေခြင်းငှာပြုတော်လေပင်ပန်းစေသောသူဖြစ်ကြပါသည်တကားအချီးနီးသောစကားမကုန်နိုင်သလိုတင်သည်စကားတုံ့ပြန်ပြောခြင်းငှာအပေကြောင့်ရဲရင်သည်တင်တို့ပြောတဲ့ကဲ့သို့ငါသည်လည်းပြောနိုင်၏ သင်တို့သည်ငါကဲ့သို့ဖြစ်လျင်ငါသည်သင်တို့တစ်ဖက်ကစကားများကိုပုံ၍ထားနိုင်၏။ခေါင်းကိုလည်းခါနိုင်၏။ထိုသို့ငါသည်မပြုဘဲသင်တို့ကိုငါစကားနှင့်မဆမည်။အချီးနီးသောစကားကိုငါချုပ်တီးမည်။ယခုမှငါသည်ပြောတော်လဲမသက်သာမပြောဘဲနေလျင်လည်းခြားနာခြင်းမရှိ။ဘုရားသခင်သည်ငါကိုပင်ပန်းစေတော်မူပြီး။ငါအိမ်ကိုတုတ်တင်ပယ်ရှင်းတော်မူပြီး။ ငါကိုခြေချင်းခတ်တော်မူ၍ထိုခြေချင်းသည်ငါတစ်ဖက်ကတက်သေးခံ၏ငါပိန်ချုံခြင်းအရာသည်လည်းငါတစ်ဖက်ကထ၍မျက်နှချင်းဆိုင်လျက်တက်သေးခံ၏အမျက်တော်သည်ငါကိုအပိုင်းပိုင်းဆွဲဖြတ်၍ညင်းဆဲတတ်၏ငါအပေါ်မှအံသွားခဲချခြင်းကို ပြုတော်မူ၏ငါရန်သူသည်ငါကိုမျက်စောင်းထိုး၏သူတစ်ပါးတို့သည်ငါကိုပါဇက်ဟကြ၏အရှက်ကွဲ၍ ပါးကိုပုတ်ကြ၏။ငါ့တဘက်ကတညီတညွတ်တည်းစည်းဝေးကြ၏။11ဘုရားသခင်သည်ငါ့ကိုမတရားသောသူတို့တွင်ချုပ်ထားတော်မူပြီ။လူဆိုးတို့၏လက်သို့အပ်တော်မူပြီ။ငါသည်ငြိမ်ဝပ်လျက်နေသောအခါငါ့အရိုးတို့ကိုချိုးတော်မူ၏။လည်ပင်းကိုကိုင်၍အပိုင်းပိုင်းပြတ်စေခြင်းငှါလှုပ်တော်မူ၏။ငါ့ကိုပစ်စရာစက်သွင်းတော်မူ၏ မြားတော်တို့သည်ငါ့ကိုဝိုင်း၍ကရုဏာတော်မရှိဘဲငါ့ကျောက်ကပ်ကိုစူးစေတော်မူ၏။ငါ့သည်းခြေအရည်ကိုမြေပေါ်၌သွန်းတော်မူ၏။ငါ့ကိုအထပ်ထပ်ဆွဲဖြတ်၍သူရဲကဲ့သို့ငါ့ကိုဟုန်းဟုန်းတိုက်လာတော်မူ၏။ငါသည်ကိုယ်အရေပေါ်မှာလျှော်တေအဝတ်ကိုချွတ်၍၊ကိုယ်ဦးချိုကိုရွံ့နှင့်လူးပြီ။ငိုခြင်းအားဖြင့်ငါ့မျက်နှာပျက်လျက်၊ငါ့မျက်ခမ်းအပေါ်မှာသေခြင်းအရိပ် လွှမ်းမိုးလျက်ရှိ၏သို့တော်လည်းငါလက်၌မတရားသောအမှုမရှိငါပြုသောပတနာသည်တန့်ရှင်း၏အိုမြေကြီးငါအသွေးကိုဖုံး၍မထားပါနှင့်ငါအိုခိချင်းအတန်ကိုတင်၌မနေစေနှင့်ဤအမှု၌ငါတက်တည်သည် ကောင်းငင်ပေါ်မှရှိ၏ငါသဘောကိုတည်တော်သူသည် မြင့်သောအရ၌ရှိ၏ငါအဆွေခင်မွန်းတို့သည်ငါကို ကဲ့ရဲ့၍ငါသည်ဘုရားသခင်ရှေ့တော်၌ မျက်ရည်ကျလျက်နေ၏လူသည်မိမိအတိအကျွမ်းနှင့်ဆွေးနွေးတကဲ့သို့ဘုရားသခင်နှင့်ဆွေးနွေးရသောအခွင့်ရှိပါစေသော နှစ်ပေါင်းမကြာမမြင့်မီတဖန်ပြန်၍မလာရသောလမ်းသို့ငါလိုက်တော်ရတော်မည်